မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ PPTV ဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ဒီကနေ့ PPTV ရဲ့သတင်းအစီအစဉ်များကိုစတင်ကြေညာပါတော့မယ်ခင်ဗျာ။ကျွန်တော်ကတော့နေဦးမှာပါ။အမေရိကန်နဲ့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးနှစ်ဦးဆွေးနွေးမှုမှာမြန်မာနိုင်ငံဒီမိုကရေစီအရေးကိုထည့်သွင်းဆွေးနွေးခဲ့တယ်ဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီး ဒေါက်တာ S ဂျေရှန်ကာတို့တောက်ကြနေကအမေရိကန်နိုင်ငံရေးဌာနမှာတွေ့ဆုံဆွေးနွေးခဲ့တဲ့အချိန်အတွင်းမြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းဆွေးနွေးခဲ့တယ်လို့သိရပါဗျ။ဝန်ကြီးဘလင်ကန်အနေနဲ့မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးဒေတာတွင်းကနိုင်ငံရေးဝန်ကြီးတွေနဲ့နှစ်ရက်ဆက်တိုက်ဆွေးနွေးပြောဆိုခဲ့တာဖြစ်ပါတယ်။ကြာသပတေးနေ့ကလည်းဝန်ကြီးဘလင်ကန်ဟာဗီယက်နမ်နိုင်ငံနိုင်ငံရေးဝန်ကြီးနဲ့ဆက်သွယ်ပြောဆိုခြင်းအတွင်းမြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးတဲ့နောက်ပိုင်းစိုးရိမ်ပွဲရအခြေအနေတွေနဲ့ပတ်သက်လို့ ဆွေးနွေးခဲ့ကြတယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Nat Price ကတောက်ကြနေမှာပြန်လည်ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရတဲ့ရက်တက်မြစ်ဖို့မတရားဖမ်းဆီးထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိအတွက်ဆက်အာဏာရှင်တွေကိုဖိအားပေးရမှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့တညီတညွတ်ထဲနဲ့တတန်တဲ့ပြောဆိုကြဖို့အမေရိကန်ပြည်ထောင်စုကဆက်လက်တိုက်တွန်းခဲ့ကြောင်းရန်ကုန်အမေရိကန်တန်ယုံရဲ့ Facebook စာမျက်နှာပေါ်မှာထုတ်ပြန် ကြေညာခဲ့ပါတယ်။မြန်မာအရေးကုလသမဂ္ဂဆုံးဖြတ်ချက်မူကြမ်းထဲမှာစစ်ကောင်စီကိုလက်နက်ခဲယမ်းတွေရောင်းချမှုပိတ်ပင်တားမြစ်ရေးတောင်းဆိုတဲ့စာသားကိုဖြုတ်ပေးဖို့အရှိတောင်အာရှ၉နိုင်ငံကတောင်းဆိုရတယ်ဆိုတဲ့သတင်းထွက်ပေါ်လာချိန်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးကမြန်မာအရေးနဲ့ပတ်သက်ပြီးဒေတာရဲနိုင်ငံကဝန်ကြီးတွေနဲ့ပြောဆိုဆွေးနွေးတာတွေခက်စိတ်စိတ်လှုပ်လာတာဖြစ်ပါတယ်။စစ်ကောင်စီကိုလက်နက်ခဲယမ်းမျိုးစုံဓာတ်ရိုက်ထောက်ပံ့တာဒါမှမဟုတ်သွယ်ဝိုက်ပြီးတော့ထောက်ပံ့တာရောင်းချတာ ဒါမှမဟုတ်လွှဲပြောင်းပေးတာကိုချက်ချင်းရဲ့ဆိုင်ရေးဆိုတဲ့စာကြောင်းကိုကုလသမဂ္ဂဆုံးဖြတ်ချက်မူကြမ်းတွေကနေဖယ်ထုတ်ပေးဖို့မူကြမ်းကိုပြင်ဆင်ရေးဆွဲနေတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေစီကိုအာဆီယံနိုင်ငံ၉နိုင်ငံကစာပေးဖို့အကြောင်းကြားတယ်လို့ဘာနာသတင်းဌာနရဲ့သတင်းတစ်ပုဒ်ကိုကိုးကားပြီး Writer သတင်းမှာရေးသားဖော်ပြခဲ့တာတွေ့ရပါတယ်။အခုဆက်လက်ပြီးမြမအရေး ပြည်ပရောက်မြန်မာတွေအမေရိကန်နဲ့ဥရောပမှာဆန္ဒပြလှုပ်ရှားတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေရှိနေသလိုပဲပြည်ပရောက်မြန်မာတွေကလည်းစစ်တပ်ကအာဏာသိမ်းတာကိုဆက်လက်ဆန့်ကျင်နေကြောင်းနဲ့မြို့သားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာအစိုးရတွေကပိုပြီးအသိမှတ်ပြုလာဖို့အမေရိကန်နဲ့ဥရောပနိုင်ငံတွေမှာမနေ့ကစနေနေ့မှာထုတ်ဖော်ဆန္ဒပြခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့က Times Square အရက်မှာ မြန်မာနဲ့အမေရိကန်နိုင်ငံသားတွေသာမကပဲတခြားနိုင်ငံတွေကတက်ကြွလှုပ်ရှားသူတွေပါပါဝင်တဲ့မြန်မာစစ်တပ်အာဏာသိမ်းတာမှုကိုဆန့်ကျင်ရေးဆန္ဒပြပွဲနဲ့ NUG အစိုးရကိုထောက်ခံကြောင်းဆန္ဒဖော်ထုတ်ပွဲတွေကိုမေလ29ရက်နေ့စနေနေ့မွန်လယ်ပိုင်းကလူရာနဲ့ချီပြီးပူးပေါင်းပါဝင်ခဲ့ကြပါတယ်။ဝါရှင်တန် DC မြို့တော်မှာတော့မြန်မာရေးလှုပ်ရှားသူတွေကမာပြည်တွင်းကစီရီယန်လှုပ်ရှားမှုကြောင့်အခက်အခဲကြုံတွေ့နေရတဲ့ဝန်ထမ်းတွေကိုအကူအညီပေးဖို့ရန်မုံငွေရှာတဲ့ဈေးရောက်ပွဲတော်တရက်ကိုစနေနေ့မှာကျင်းပခဲ့တယ်လို့သိရပါတယ်။ လာတူပဲအမေရိကန်နိုင်ငံနောက်ဖက်ချမ်းဆန်ဖရန်စစ္စကိုမြို့ကပလာဇာတစ်ခုမှာလဲတိုင်းရင်းသားပေါင်းစုံပါဝင်တဲ့မြန်မာနိုင်ငံသားတွေက NUD အစိုးရကိုနိုင်ငံတကာကပိုပြီးအသိမှတ်ပြုလာဖို့အတွက်ဆန္ဒထုတ်ဖော်တောင်းဆိုခဲ့တာတွေရှိပါတယ်။အမေရိကန်မှာလိုပဲဗြိတိန်နိုင်ငံမှာလဲမြန်မာနိုင်ငံသားတွေဟာဗြိတိန်ဝန်ကြီးချုပ်ရုံးရှိမြန်မာတန်ရုံးရှိတို့မှာစနေနေ့ကခြိတက်ဆန္ဒပြခဲ့တယ်လို့ဆိုပါတယ်။မေလ28ရက်တောက်ကြနေ့ကလဲဝါရှင်တန် DC တဝိုက်ကမြန်မာတွေဟာရုရှားတန်ရုံးရှိကိုတွားရောက်ပြီး မြန်မာစစ်တပ်ကိုလက်နက်ရောင်းနေတာတွေရပ်တန့်ဖြစ်ဖို့တောင်းဆိုခဲ့ကြတယ်လို့သိရပါတယ်။အလားတူပဲတောင်ကိုရီးယားနိုင်ငံဒေချောင်းမြို့မှာလည်းဆေးအာနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုပြုလုပ်ခဲ့တယ်လို့သိရပါတယ်။အဲဒီဆန္ဒပြပွဲကိုကိုရီးယားရောက်မြန်မာနိုင်ငံသားတွေအပြင်ဒေချောင်းမြို့ကိုရီးယားလွတ်မြောက်ရေးဌာနခွဲဥက္ကဋ္ဌတရားမျှတရေးပါတီကဒေချောင်းမြို့တာဝန်ရှိသူတွေနဲ့အဖွဲ့သားတွေလည်းပါဝင်ဆန္ဒဖော်ထုတ်ခဲ့တယ်လို့သိရပါတယ်။ ပြည်ပရောက်မြန်မာနိုင်ငံသားတွေနဲ့မြို့သားညီညွတ်ရေးအစိုးရ NUG အဖွဲ့ဝင်တွေတွေ့ဆုံဆွေးနွေးပွဲကိုမနေ့ကမေလ29ရက်နေ့က online ကနေတဆင့်ပြုလုပ်ခဲ့တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒိမတ်ဆွီဒင်ဖင်လန်ဘယ်လ်ဂျီယံနယ်သာလန်နိုင်ငံတွေမှာရှိတဲ့ CRPH နဲ့ NUG ကိုထောက်ခံတဲ့မြန်မာနိုင်ငံသားတွေနဲ့မြို့သားညီညွတ်ရေးအစိုးရအဖွဲ့ NUG အဖွဲ့ဝင်တွေတွေ့ဆုံဆွေးနွေးပွဲကိုမေလ29ရက်နေ့ကပြုလုပ်ခဲ့ပါတယ်။ဒီဆွေးနွေးပွဲကို NUG အစိုးရရဲ့နိုင်ငံရေးဝန်ကြီးဌာနလူခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနလူသားချင်းစာနာထောက်ထားရေးနဲ့ဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနတွေကပြည်ထောင်စုဝန်ကြီးတွေနဲ့ဒုတိယဝန်ကြီးတွေတက်ရောက်ခဲ့တယ်လို့သိရပါတယ်။ဆွေးနွေးပွဲတက်ရောက်လာသူတွေကိုဝန်ကြီးဌာနတစ်ခုချင်းစီရဲ့လှုပ်ဆောင်ချက်တွေအကြောင်းရှင်းလင်းပြောကြားခဲ့ပြီးတက်ရောက်သူတွေကမြို့သားညီညွတ်ရေးအစိုးရနဲ့ပတ်သက်ပြီးသိရှိလိုတဲ့မေးခွန်းတွေကိုမေးမြန်းခဲ့ကြတယ်လို့သိရပါတယ်။ဒီလိုမေးခွန်းတွေကို သက်ဆိုင်ရာဝန်ကြီးဌာနအသီးသီးကဝန်ကြီးတွေကပြန်လည်ဖြေကြားပေးခဲ့တယ်လို့သိရပါတယ်။နိုင်ငံတကာကိုရောက်ရှိနေတဲ့မြန်မာပြည်သူတွေနဲ့အခုလိုတွေ့ဆုံမှုဟာလက်ရှိမြန်မာနိုင်ငံအခြေအနေနဲ့မြို့သားညီညွတ်ရေးအစိုးရရဲ့လှုပ်ဆောင်ချက်တွေကိုနိုင်ငံတကာအစိုးရတွေတွတ်တော်ကိုယ်စားလှယ်တွေပုံမသိရှိပြီးနိုင်ငံတကာကအသိမပြုတဲ့မြို့သားညီညွတ်ရေးအစိုးရဖြစ်လာစေဖို့အတွက်အလွန်အရေးပါတယ်လို့လည်းဆိုပါတယ်။ထို့အတူနိုင်ငံတကာကမြန်မာပြည်သူတွေရဲ့လူသားချင်းစာနာထောက်ထားရေးအကူအညီပေးရမှုတွေကိုပုံမရရှိစေမှာဖြစ်ပါတယ်။ NUG အစိုးရဟာ ပြည်တွင်းပြည်ပမှာရှိတဲ့ပြည်သူအများစုရဲ့ထောက်ခံမှုကိုရရှိနေတာဖြစ်ပြီးမြန်မာဒီမိုကရေစီအရေးမှာပြည်သူတွေသာအဓိကဖြစ်တာကြောင့်အရေးတော်ပုံမုတ်ချအောင်မြင်ရမယ်လို့တွေ့ဆုံဆွေးနွေးပွဲမှာပြောဆိုခဲ့တယ်လို့သိရပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချိန်ကစပြီးနေရစွန့်ခွာဒုက္ခတွေတသိန်းကျော်ရှိခဲ့ပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကပြောဆိုလိုက်တဲ့သတင်းကို တင်ဆက်ပေးသွားမှာဖြစ်ပါတယ်။စစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားဖြစ်ပွားတဲ့ပဋိပက္ခတွေကြောင့်လေရင်စွက်ခွာထွက်ပြေးရသူတသိန်းနှစ်သောင်းကျော်အထိရှိသွားပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကတောက်ကြနေမှာသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်အစပိုင်းလောက်ခရဲကစပြီးစစ်ရေးပဋိပက္ခတွေနဲ့လုံခြုံမှုမရှိတဲ့အခြေအနေတွေကြောင့်လေရင်စွန့်ခွာထွက်ပြေးနေရတဲ့ပြည်သူအရေးအတွက်တသိန်းကျော်လောက်အထိရှိသွားပြီလို့မြေပြင်မှာအလုပ်လုပ်နေတဲ့ကုလသမဂ္ဂဝန်ထမ်းတွေစီကသိရပါတယ်။ ဒီစစ်ပြေးဒုက္ခတွေအများစုဟာစစ်တပ်ကအာဏာသိမ်းပြီးဖေဖော်ဝါရီ၁ရက်နေ့နောက်ပိုင်းမှာမှ ဖြစ်ပေါ်လာတာဖြစ်ပါတယ်။အခုအပတ်အစောပိုင်းမှာပဲမြန်မာနိုင်ငံရှေ့တောင်ပိုင်းကကယားပြည်နယ်မှာမြန်မာစစ်တပ်နဲ့ KNA Army KNA People Defense Force အဖွဲ့တွေနဲ့ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခတွေ3900ကျော်ရှိလာခဲ့ပါတယ်။ပြီးခဲ့တဲ့ရက်သတ္တပတ်တွေအတွင်းကလည်းရှမ်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းဒေသအချို့တွေမှာစစ်တပ်နဲ့တိုင်းရင်းသားတပ်ဖွဲ့တွေအချင်းချင်းကြားဖြစ်ပွားတဲ့ပဋိပက္ခတွေကြောင့် ပြည်သူထောင်ပေါင်းများစွာဟာလရက်စွန့်ခွာထွက်ပြေးခဲ့ကြရပါတယ်။အလားတူပဲချင်းပြည်နယ်အရှိတောင်ပိုင်းမှာလည်းထောင်နဲ့ချီတဲ့ပြည်သူတွေဟာလရက်စွန့်ခွာထွက်ပြေးနေကြရပါတယ်။မြန်မာနိုင်ငံမှာအခုနှစ်အစပိုင်းမှာပဲလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့ပြည်သူတသန်းကျော်ရှိနေပြီဖြစ်ပါတယ်။အခုလိုအစ်စ်ထွက်ပေါ်လာခဲ့တဲ့စစ်ပြေးဒုက္ခတွေအတွက်လိုအပ်ချက်တွေထပ်တိုးလာတာဖြစ်ပါတယ်။ဒါကြောင့်ကုလသမဂ္ဂအေဂျင်စီတွေနဲ့မိဖက်အဖွဲ့အစည်းတွေကိုပြည်ပခဖြစ်ရာဒေသတွေကို အတားအဆီးမရှိတွားရောက်ခွင့်ပြုဖို့သက်ဆိုင်သူတွေအားလုံးကိုတောင်းဆိုထားတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။